ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌26ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်သာဝိပဿနာတရားဝိပဿနာကမှဉာဏ်အားလုံးตัวสตุงเป็นตาบีเมื่อผู้ปิรขณะเนี่ยဖြစ်ဆောက်ခဲ့တဲ့ဒီဟာတွေကတမထထူတော်တော့လေ မိမိနာသူကြနဲ့တည်နဲ့ထိတွေ့တာလေးဒါမှရမှာလားဟင်တမထရေတို့တမျိုးလို့အောင်နော်ဒါပဲမှအမနှခေါင်းနဲ့လည်းတိုက်တာမှဒါလေးမှချင်းချင်းတို့ပါတော့ပါတော့ယထာတံပန္တိနိပန္တိယယထာသံပိနိပန္တိယဝိပန္တမန္နရောဣရာဒါပါလို့လေဓမ္မ ဝိသံဓမ္မံဝိသံနတုနပေါ့ရိုင်းဓမ္မံသုံးမလူလာတော်နရောလူသည်ထံပြီးတိုင်မိ၌တမေယယထာနိဗ္ဗာန်တရားယထာကျိုးဖြင့်ဖွဲ့ချရာပဲတကယ်လို့တဲ့ဤဝံဤသူတကံစိတ်ကမိမိစိတ်ကိုအာရမဏိရှုွက်တိဟူသောနာတိဝရှုွက်တိဟူသောအာယုမှာတတိယာရမဏိအဲတတိယာတတိတိဟူသောကျိုးချင်းဖြင့်ပါဠိဖွဲ့ချရမယ် ဒါပဲလေဟုတ်ကလားနတိုးကြီးကိုနေရိုင်းကြီးကိုနမိုက်ကြီးကိုဟင်ဆုံးမခြင်းလို့ရှိတယ်လေလားတိုင်ကိုကျိုးကြီးနဲ့ခြေပြီးထားတယ်လားဟုတ်တို့လဲနာပြီးွားရှုွက်ကိုတဲ့လားဟင်အဲတတိတိဟူသောကျိုးကြီးဖြစ်တန်လောင်ပါမြင်းမြန်ပါလေကျိုးကလည်းဟိုနတူးဆိုတော့ဘာကြီးကျိုးတဲ့တော့ရပါဘူးတယ်နော်ဟင်တလုံးတင်လောက်နေလေ ဟင်ဘယ်နှလုံးလောက်တင်မှရမလဲလားသုံးလုံးတင်လက်သန်းလောက်သုံးလုံးတင်လေးပေါ့ဘယ်လောက်လောက်တင်ရမှာလဲလုံးရကြလုံးလောက်ရပါမလားဝိဇ္ဇာဟင်ပုတ်ကလားအဲ့ဒီနှစ်တိုးကဘယ်လောက်ပြေးနိုင်လို့တစ်ခါပြေးနိုင်မှတမိုင်လောက်လေဒုစိတ်နှစ်တိုးကဘယ်လောက်ထိပြေးနိုင်လို့ဟုတ်ဒါဟဲ့အဲကြလုံးလေးလောက်ပေါ့ဟုတ် ဘယ်ဟာကြီးနဲ့ချီမအောင်ခဏဟိုဘာကြီးနဲ့ချီနေရောခုခမဘာကြိုးကြီးတော့ခမကြိုးကြီးရဟုတ်ပါဘူးရအဲ့ဒါကြီးမှရမှာအခုချီတာပြောတာပါလားဟုတ်ပြီရအဲ့ဒီကြိုးကဘလောက်တော်လုံးတင်ထားတယ်လဲဘလောက်ကြည့်ထားတယ်လဲဘလောက်တုံတုံခမရဟင်ဟင်အဲ့ဒါနဲ့ချီရမယ်တဲ့ဗျာဟင်ယုံနာဆုံးဖြစ်ခိုက်ကြုံအာယုံတိုင်းမှပြီး ဟင်စိတ်မိုက်နဲ့သူတတိကျိုးနဲ့မတိုးယုံနိုင်အာယုံတိုင်းခိုင်ခိုင်ချီလီပြီးဟုတ်ကလားအဲ့ဒါတော့ကျုံမာတဲ့ခိုင်ခိုင်ချီတာစိတ်မိုက်နွားပြီးသွားယုံ၍ကြည့်ဟုတ်ကလားဒါတော့ယုံကြည်ဦးမှာလေဟင်ဟင်အဲယုံကြည်ဦးမှာတဲ့တော်လည်းအားသားမှာပဲလေဟင်သူချီထားတဲ့ကျူကဘယ်လောက်ရှိတယ်လဲဘယ်လောက်ပြီးလဲအားသားမှာပဲတဲ့ဟုတ်ကလား ခိုင်ငင်ချီထားစိတ်မိုက်နွားပြီးသွားယုံ၍ကြည့်ဟုတ်ကလားဟင်ယုံမရရာခြေတိုင်းမှာမောပါနေပဲဤဟုတ်ကလားယုံမရရင်ခြေတိုင်းမှာနေသက်လာတယ်ဟင်ယုံရတော့တော့ယုံမှာပဲတဲ့ယုံမရအောင်လားလုပ်လိုက်တယ်နောက်တော့ငေါ်တော့ဒီနာမှာခြေတိုင်းနာကတ်နေမယ်လို့ဆိုတယ်ဟုတ်ကလားဟင်ယုံမရကခြေတိုင်းမှာမောကနေပဲဤဟုတ်ကလားမောဟာရင်ပဲဖိမထွက်တိုးတဲ့သမာဓိလား မောလို့ညီသက်သွားရင်တမာရီတော့ရပေါ်မှာပဲသမထဖြစ်ပေါ်မှာပဲသမထရလို့လုံနေတယ်ဟုတ်ကလားဗျာဟင်ဟင်ကုဏယထာပန္တိနိပန္တိယယထာထံပိနိပန္တိယဝိသန္တမနရောဣဒဟင်ဟင်ပတိဝံဟင်ပါတော့ဗန္ဒီဝံတကံသိတံတတိယရာမဏိတံလံဆိုတဲ့ကာထာလေးကိုဟိုတို့ကြပြာနဲ့ပြပြထားတာလေ ဟင်လောကကြီးတဲ့စိတ်မထွက်တိုးတဲ့သမာဓိဟုတ်သမာဓိရစိတ်ငြိမ်ကစိတ်တဝိတုဒ္ဓိတည်တိုင်းသွားတာပါဗျာစိတ်တဝိတုဒ္ဓိစိတ်ပြင်ကျဲသွားပြီအမမမသူဆိုတာအဲ့ဒါပဲသမထဗျာအဲ့ဒါပဲသမာဓိဗျာတတိတိတာကိုပဲသမာဓိပြောတာပါဗျာဟုတ်ပြီဟင်အဲ့တော့သူဒီရှုွက်တဲ့ဓာတ်လေးခြေရမှာပဲဗျာဟုတ်ကလားကိုနွားမကူမချီနိုင်နဲ့ ဟုတ်ကလားတခြားကိုဘာမှစဉ်းစားမနေနဲ့စဉ်းစားနေတော့နာတော့မှာပဲဟုတ်ကလားနာတဲ့ဟာတွေနာကုန်ရပြီပဲဟုတ်ကလားမွားမယ်လမ်းလေးကိုနေတိုင်းနဲ့ဒါလေးကိုအမြဲပြောနေတာဗျာကျွတ်တို့မပြောတဲ့နေ့ကိုရှိဘူးထင်တယ်ဒါပါဒါပါဒါပါဆိုတာဟုတ်ယူအဲ့တော့တမန်တော်ထူတော်ညီနဲ့ပုဂ္ဂိုလ်ကလည်းနှာခေါင်းနဲ့လည်းတိုက်တာဒါပဲထင်ဟင်ကုန်းကြုံပြီးဒါအယူဒါလိုလိုတခြားမရှိပါဘူးပြောနေဒါတခုဒီတော့လမ်းတစ်ကြောင်းဒီတော့လမ်းကိုပြောခဲ့တာတယ်ဟုတ်ဗျာ ဒီတို့သမထကနေပြီးဝိပဿနာပြောနေရောဟောဗျာဟာဒါဗျာဟာဝိပဿနာညာဆင်းနေတက်ချင်တော့ဟောဗျာအဲဝိပဿနာကမဲ့ကူးချင်တော့ဟောဒါပဲဗျာဒါလေးရနေတာလေအဲ့ဒီလမ်းမှန်ပြင်မှလေးလိုက်ခဲ့ဟုတ်ကလားဗျာဟင်ဒီကံလာမမင်းမတုံလိုက်ခဲ့ပါဗျာအဲ့တော့တို့ဒီဟိုစိတ်မိုက်ဟိုနွားရဲ့ရိုက်ရင်းရင်းတလောက်လာဟဲ့ကြံရင်ကြံတလောက်ဒီတတိကျိုးကခဲရလိမ့်မယ်လေဟုတ်ကလား ဟုတ်ကလားနွားချီတဲ့ကျိုးကိုကြက်ချီတဲ့ကျိုးတော့တော့မလုပ်ကြနဲ့လေကြက်ချီကျိုးနဲ့နွားချီကျိုးကတော့ဘယ်လိုနေမလဲကကိုဝိဇာဘာကျိုးနဲ့ချီနေတော့အာဟုတ်ကလားဗျာကြက်ချီကျိုးနဲ့နွားချီနွားချီကျိုးကတော့ခင်ဗျာဟင်ကျိုးတောင်ချာပြီးမအောင်ဘူးတင်နဲ့ဟင်ကျိုးတောင်ကြောက်နေမယ်တင်ဗျာဟုတ်ကလားတခါတို့ဒီရှုတဲ့နေရာလေးကြတော့ဟောကွယ် ဟိုညံတက်တယ်ညံတက်တယ်ဆိုတာအပိတိုးတာပြောတာခမရတို့ဒီကတိနဲ့တက်ရမှာမဟုတ်ဘူးနော်ဟုတ်ရဘယ်ဟာတွေတိုးရမှာတော့ယောဂီလူချုပ်ရတဲ့ရှိတဲ့အထိနဲ့အပိကြောင်းလေးတယ်ဟင်ဝိပဿနာဟုတ်ကလားဝိသွားသူပဿနာရှုရတာလေဟုတ်ကလားသမထဆိုတော့ညီသက်ယုံလေးတယ်ဝိပဿနာကညီသက်ပြီးတဲ့နောက်ရှုွက်တဲ့ရှိတာသူပြမူရလက္ခဏာလေးတွေကိုအသေးစိတ်နဲ့ရှုရမှာတယ်သို့မဟုတ်သမထကအဝေးကြီး ဝိပဿနာကအနိကကြည့်တယ်လေပုဂ္ဂလာအနိကကိုမြင်နေနေမြင်အောင်ကတ်ကြည့်ရမှာလေဟင်အဲ့တော့ဝိပဿနာဉာဏ်ရှုတဲ့နေရာမှာဗာယုံနာကိုယ်ပုဂ္ဂလာကြောင်ကျိုးဖက်ဖြစ်ပြည့်ဟင်ဒါအထင်းနဲ့ဒီကြောင်ကြီးတယ်ပုဂ္ဂလာပထမဆုံးယုံနာကိုယ်ရမှာတယ်လေထီတာလေးနဲ့တီတာလေးလုံးလုံးဘုံကိုယ်ပြရမယ်ကိုယ်မြင်ရမယ်ပုဂ္ဂလာဒီရှုွက်ထကနေမြောင်ကြီးကပုဂ္ဂလာဒါအရှုနာမမြင်မှတယ် ဒါလည်းသူတနည်းအားဖြင့်ဒီကစောင့်ကြိုးခဲ့ပြီးဒီနေ့တရွေ့ရတဲ့တရွေ့ရထရတရွေ့ပြီးလို့ဟိုရှင်တို့ကတော့မကြည့်တိုင်းနဲ့ပို့ထနေတယ်အတူတူပဲအတူတူပဲဟုတ်ကလားမျက်စိရှင်တဲ့ပုဂ္ဂိုလ်မျက်စိရှင်တဲ့ပုဂ္ဂိုလ်မှလားဟင်ဒီမှာတော့ညာညာပါတဲ့ပုဂ္ဂိုလ်သားမြင်နေတာဟုတ်ကလားညာရမဟုတ်ဘူးလားဝိပဿနာဆိုတာသိလုံငန်းညာလုံငန်းတို့ဒီတိုင်းပြောတာလားခင်ဗျာဟင်အဲ့တော့တို့ဒီဒီနဲ့ဒီကိုပထမဆုံး ကွဲကွဲပြားပြားကိုထိတာလေးရဲ့ထိနေပုံနဲ့ထိတာလေးရဲ့ထိနေပုံလားဟုတ်ကလားဒါလည်းတို့ဟိုဟိုမင်းကြီးပင်းနဲ့မင်းကြီးကြောင်းနဲ့ထိတော့မှဟိုမီးလေးထားပုံလားကိုခင်ဗျားတို့ပြောပြီးပြီပဲဒါမှပြောတာလေခင်ဗျားတို့ဒါအပြင်ကသဘောပေါက်သွားရေဟိုရှုပ်ဝက်ထိုက်တာသူ့ဟာသူမြင်တော့တာပဲလေဒီမှာအပြင်သဘောပေါက်မှာအဲ့တော့မင်းကြီးချစ်တာဒါခင်ဗျားတို့လူတိုင်းကိုကိုရဲကချစ်ဖို့မှာပါပဲဟုတ်ကလားဟိုတို့ကြောင်းနဲ့ ဟိုဘိန်းနဲ့တိုက်ခိုက်မှမိသွားပေါ်လာတယ်နော်အဲ့ဒီမိကြီးဘိန်းထဲမှာရောရှိသလားကြောက်ထဲမှာရောရှိနေသလားသူတို့တိုက်ခိုက်မှပေါ်လာလေဟုတ်ကလားဗျဟင်တိုက်ခိုက်မှဒီမိမုံလေးပေါ်လာတာလေဒီလေရုပ်ကုကြီးမှအပြီးတစ်ချက်ပေါ်ရုပ်ကုကြီးအပြီးတစ်ချက်ပေါ်ဒီလေးမှမကြတာမဟုတ်လားနင်းတဲ့နေရာကဖြစ်ဖြစ်ကြားတဲ့နေရာကဖြစ်ဖြစ်ဘယ်အာယုံနဲ့တိုက်တိုက်လေအာယုံတိုက်ခိုက်တိုင်းဒီဒီရုပ်ကုကြီးအပြီးတစ်ချက်ပေါ်ရုပ်ကုကြီးအပြီးတစ်ချက်ပေါ်ဒီလေးသွားနေကြတာမဟုတ်လားဒါလေးကဘာရင်နိုင်ရင်ကြည့်ရမှာလဲ ဟုတ်ကလားအဲ့တော့နာသီဝရှုတဲ့ယောဂီကြီးနာသီဝမှာဒါတို့ဘာတို့နွားငိမ့်နေမှကိုနွားကိုရင်မခိုင်းလို့ရမှာတယ်လေဟုတ်ကလားဗျအဲ့တော့ဉာဏ်တက်တယ်ဆိုတာအဲ့ဒါလေးဒီအထီလေးနဲ့ဒီလေးကြောင့်အပီတိုးလာတာပြောတာလို့အဲ့တော့တို့ဟိုတထိုင်နဲ့ဒီတိုင်းပဲဖေရမနေ့ကတိုင်းပဲဖေရဟိုကိုဒီလိုပါပဲဖေရဘယ်လိုဘယ်လိုလဲလားအပီတိုးတာပေါ့ဟုတ်ကလား ဟိုတစ်ထိုင်နဲ့တစ်ထိုင်ဟိုပထမထိုင်ကတော့ဒီထိတာလေးကဘယ်လိုထိတာလေးကဘယ်လိုဒုတိယထိုင်ကျတော့ဘယ်နဲ့ဘယ်နဲ့ဆိုတော့ဘယ်လိုတော့ဟိုအဲ့ဒါသိတိုးတာပဲလေအပြီးတိုးတာညာတက်တာပဲလေဟုတ်ကဲ့ညာတက်တယ်လို့တခြားမရှိဘူးအဲ့တော့ဘာလို့အမတို့ဒီအထိနဲ့ဒီလေးထင်နေအဲ့ဒါလေးယုံနံကွဲဟုတ်ကဲ့ကြောင်ကျူဖက်ဖြစ်ပြည့်ဘူးအဲ့တိုင်းအဖင်ဖင်ပြီးတိုးသွားမှာလေဒါညာဖင်လေဘယ်ကမှမလာဘူးဟုတ်ပြီအဲ့တော့ယုံနံကွဲဆိုရင်တော့ဟို ပါတယ်လေဟိတရားခံမိသွားတာတဲ့ဟာတရားခံမိမှမဟုတ်သလိုရမှာပေါ့တရားခံမမမိဘဲနဲ့ယုံကြည်လို့ဘယ်လိုလုပ်ပြီးမှုကျင်မှာလဲဟုတ်ကလားဟင်ဟင်တို့ပါတော့ဟိုမြက်ပဲပြည်တံပြလိုက်ကြီးလို့မြက်ပေါ်မှာထောင်ချလိုက်ကြီးလို့ဆိုအထောင်ထဲကိုတရားခံအဟုတ်ရောက်လို့လားဟင်ကြောက်လားဗျဟင်ထီထီနေရလားဗျအဲ့ဒါ အေးဒီမှာဟိုမြက်ကူမှာတရားကမဖမ်းမိပဲနဲ့ဘယ်တော့မှထောင်ချလို့မရဘူးဗျာထောင်ချလည်းလူထောင်ပဲရောက်မယ်ဗျာဟုတ်လားလူထောင်တော့ရောက်နေမှုတယ်ဟုတ်လားအဲ့တော့ဘာလို့ရမှာတော့အဲအရေးကြီးဆုံးကတရားခံကိုဖမ်းမရမှာတယ်အဲ့တော့ယုံနံကွဲဒါမှတရားခံဖမ်းမိရကြည့်ပြီးတယ်ထင်တယ်ဟုတ်ကလားဟိုတို့လက်ရှိပေါ်နေတဲ့မှုလည်းမြင်မှုရှားမှုသူတို့နှစ်ခုတင်တယ်အဲ့ပြောနေတော့သူတို့နှစ်ခုကိုသူ့သူ့အိမ်သူ့နေကိုယ့်အိမ်ကိုနေကြတော့ဘယ်နေတော့မှုရှိသေးလား အရှိဘူးဟောမနေ့ကျတော့သူပင်ကိုပင်ကလေနှစ်ယောက်ပေါင်းကြတော့ဘယ်လိုတော့ထားတာနဲ့မှုပေါ်လာတယ်နဲ့ဟင်လို့ဒါနဲ့ကိုဟိုထမှုကကပေါ်မှာတယ်ရုပ်မျက်နာသိမှုဆုံးလို့ပူရီဟင်အမှုမပေါ်လို့ရှိနေရှိသေးလို့လားဟင်ငယ်ရသူတို့ဟိုတမိတာတို့ကိုအလုံးလုံးပြီးလို့ပင်မန်းလို့ဖြစ်ပြီးအချိန်ကြလို့ဖြစ်ပြီးပေါ့ဗျာဟောညသူတို့ကသူတို့အိယာဝင်လို့သူ့အိမ်သူပြန်ကိုအိမ်ကိုပြန်ကြတော့ဘယ်နေနေတွေ့တော့ညကြတော့ဘာမှုပေါ်တော့ ပေါ်ဘူးကြဟုတ်ကြအဲ့တော့တရားခံသူတို့နှစ်ယောက်ပဲအဲ့တော့ဒီကနေ့တရားခံသူတို့နှစ်ယောက်ပဲမနေ့ကတရားခံသူထင်းတော့လက်ကနာတရားခံရောကိုယ်တိကတရားခံရောအနာကတရားခံရောအတူတို့နှစ်ယောက်ပဲဟုတ်ကဲ့နာကဖြစ်မဲ့မှုဒီလိုဒီကောင်၎င်းဖမ်းပြီးအနာဘကဖြစ်မဲ့မှုလည်းသိနိုင်တယ်အသိဖြစ်မဲ့မှုလည်းသိနိုင်တယ်ဟုတ်ကဲ့ပြစ္ဆုတ်ပါဟိုဖြစ်နေတဲ့မှုကိုသိလို့ရှိရင်လေသဘောပေါက်ပါတယ် အဲ့တော့တို့မှာဟိုတရားခံမမိတာရှိသေးတယ်အဲ့တရားခံမမိလို့ရင်သိလို့ရှိရင်ဟိုကြောင်ကျိုးဆက်သွားကဘသူဒီတိတရားခံလို့ဘသူဒီနှစ်တရားခံလို့တရားခံပေါ်ပြီးတော့ကျင်ကောင်းဆောင်နေနောက်လိုက်တော့ယူရအောင်ပါလေဟုတ်ရောဟုတ်ကလားဟင်နောက်လိုက်ယူရအောင်မတင်နဲ့ကြောင်ကျိုးဆက်သွားအဲဒါကတော့ဟိုသူတို့သားတယ်ဆိုတာပါဟိုဒီမှာတော့ယုံကြည်တို့သဘောပေါက်အောင်လို့ဘုဟုဒ္ဓဆိုတာပဲရှုခွင့်ထင်ရပုံတိတရားခံလေးကြောက်ပြီးတော့ဟင် ဆုံးများကြောက်ရပြီမလီဒါလည်းဟောသဘောပေါက်လုံးလို့နားလဲလုံးလို့ဥပွားအောင်မယ်တို့သူဟာတွေကနားလဲလုံးလို့ဥပွားလုံးလို့ဟုတ်လားလုံးလုံးလုံးလည်းရလဲလုံးနဲ့နားဥပွားရတယ်ဟင်ဟင်ဟင်အော်လည်းတိတိခဏလေးခဏလိုက်ကြမလေးကြနဲ့အိုးဘုသူသားဖြစ်ပြောတာလေဟင်ဟုတ်ကလားဟိုကလေးဘုလို့ဟိုဘာလို့လို့တရားတယ်လို့ မိခင်တိုက်လို့ကလေးလို့ဆိုရတာလည်းရှိတယ်လေဟင်ကလေးလို့ဆိုမှုပါလေတခါတလေကလေးကိုလို့မိခင်ကလို့တိုက်ရတာတယ်တခါတလေမိခင်ကခီးပါကလည်းကြတော့လေသူသွားနေတော့ကလေးလို့ဆာမှာဆိုတော့မိခင်ကတိုက်ခဲ့တာလည်းရှိသေးတယ်ဒီအဲ့ဒီတိုင်းလေဗျကလေးကိုလို့အမင်းတို့တိုက်ရရှိတယ်လို့အမင်းတို့တိုက်လို့ကလေးလို့ဆိုရတာလည်းရှိသေးတယ်တိတ်တွေကနဲ့တဲ့ကမှာအရာရာတိတ်ကဥဆောင်နေသွားလည်းဖြစ်နေမှာမလားအရာရာယူတာဥဆောင်နေတော့ဖြစ်နေမှာမလား အေးလေဒါရှုွက်ချက်ကိုတိုက်ကြည့်လို့ခုနကတည်းကကိုရှုွက်ချက်ကိုတတိလေးငဲနေလို့ခုနကဟိုကိုဒီလည်းပဲအထက်မှာငဲနေလို့ရှိရင်ဒါဘာမသိတရားရှိတော့ဘူးသူ့ရုပ်ကိုသူ့နာတင်ကြည့်ရမှာတယ်လေဝင်ရုပ်ပေါ်ဝင်ဒီလေးကပ်ပေါ်အောင်တယ်လေထွက်ရုပ်ပေါ်ထွက်ဒီလေးတယ်လေကပ်ပေါ်အောင်အပေါ်ကတတိနဲ့ပုတ်ကလာပြီဟင်ရုပ်တစ်ချက်ကိုစိတ်က၁၉ချက်မဟုတ်လားအဲ့တော့ရုပ်ကဒီရှိသေးစိတ်ကရှုပြီးပြီးနေတယ်ထင်တယ်တဲ့လား အဲ့တို့တို့နှစ်ခုတည်းရောမတည့်တော့မမြင်နိုင်ဘူးလေအဲ့တော့တို့တို့နှစ်ခုကိုထပ်ပေါအောင်ကိုတတိယပေါ်ကနေပြီးတော့ကပ်ပေးထားတာတယ်ဟင်သူဟိုစိတ်ချုပ်ပူတဲ့ယောဂီတွေပါပါလိမ့်မယ်လေဟင်အော်အော်ကလေးနှစ်ခုဟိုမထွက်သေးရင်တော့ပြီလေးတယ်နဲ့ဟင်ပြီလေးနဲ့အပေါ်ကနေဖြီးပြီးတော့မှချုပ်တာတယ်နဲ့ဟိအဲ့တော့ဒီနှခမ်းလေးနှစ်ခုကိုလုံးပြီးအဲ့ဒီအောက်ကိုထက်ထက်ပြီးပြီလေးနဲ့ဖြီးဖြီးပြီးတော့ဟောချုပ်တော့ကိုလူကြီးနဲ့ချုပ်ယူလေးတဲ့ရတယ်နဲ့ အေးဘယ်ဒီပဲဟိုနှစ်ခုရှိတာတွေတွဲသမုံတွေလည်းဖြစ်သွားတယ်တဲ့အဲ့လိုလို့ဖြစ်ပါလေဟုတ်ကလားဒီမှာလည်းတတိလေးနဲ့ဖြီးပြီးဒီအထီးရဲ့ပတိလေးတင်နေဟဲ့အသာလေးနှစ်ခုကိုလုံးပြီးပုံပြိုဟင်အတိလေးကတာကပီလေးတင်နေတတိလေးနဲ့စိုက်ဆူတာကအထင်ပြုအေးအဲဒီကအတိလေးမှာလည်းအမေအချီအောက်အချီအထဲအချီပါသေးတယ်တအားချီနဲ့ရလို့လား တလောက်လုံးတော့နာအချီနာအချီဟုတ်ရောဒီလဲဝင်တယ်ထွက်တယ်ဒါကဟိုရှုမှတ်တဲ့ဟိုတတိတွေလဲအောက်ကလည်းနာဒီနာနာကတိဘုံဘလုံးနေလဲထွက်ဘလုံးနေလဲအောက်အချီလေးလဲအောင်မမှုတတိလဲပါအောင်မှာကဟင်ရှုမှမှုတတိလဲအောင်မမှုတတိအချီကျော်အချီအောက်အချီပါမှာဒီတဲ့အချီရတော့အချီတဲ့ညတော့ချုပ်နေပါရဲ့အောက်အချီမပါရင်တော့ဘယ်လိုဝင်တာတွဲမိပါဘူး ဟင်ဟင်ဟိုမရှိရင်ဘယ်လိုနေမလဲလားဟင်ဒါတိုင်းမထားဟောလိုက်ရင်ဘယ်လိုနေမလဲဟင်အော်အကြီးမပါဘဲနဲ့ချုပ်ထားတာတွေလေဟင်အဲ့ဒီဟိုဘိုးကြီးဘယ်လိုနေမလို့ဟုတ်ကဲ့လားတို့ဟာတွေရောအော်အကြီးပါလားအဲ့အချီလေးလာချာလူချာလေးချာတယ်။အော်အချီမမပါဘဲနဲ့ခင်ဗျားတို့ ဒိုးတော့ဝါကြရဟာရီဟုတ်ကဲ့ဒါကမလို့အချုပ်ကအတူကြောင့်ဥပမာလိုရတာလေဝင်နေတဲ့ချူဖတ်မှုတတိယဝင်ဘလုံးနေတဲ့ပခတ်ဘလုံးနေတဲ့ဆဲကအအောင်မှုတတိယပါရှိသေးတယ်ဒါလည်းတတိယမျိုးခွင့်ရပြီးသားဟုတ်တာဟုတ်ရောအဲ့ဒါလေးနဲ့ကိုသူ့သူ့နဲ့သူ့နာလေးကိုတခါတည်းသူ့အပြီးလေးကပ်ပြီးတော့ဟုတ်ရောကပ်နေအောင်သူ့ဘုသူ့နာတင်ထားမှတင်တယ်နေတာတည်းယူမဲ့အလုံးများနဲ့စိတ်ကို ဟုတ်လို့တထပ်ထပ်ဖြစ်အောင်အဲ့တော့တော်တော်ကိုပြီးရပြီးရလိမ့်မယ်ထင်လို့ပြီးဖြစ်အားလေးကောင်းမှသူတို့ထကြသွားမှာဗျာဟုတ်ကလားအဲ့ဒါလေးကိုမှန်းနေပါဟောအေးတင့်တဲ့ခါနဲ့တရခါသူ့မို့ခုနပြောတဲ့တရခါ၄ယောက်ကိုရင်ဖမ်းမရမှာတယ်ဟင်တရခါ၄ယောက်ဖမ်းမိဖမ်းမိပြီးပြီးရောလားတင့်တဲ့ခါနဲ့တရခါလာအောင်မဟုတ်ဟုတ်ကလားဟင်ဟိုခေါင်းကောင်သူကနောက်လိုက်တဲ့စေတနာကြီးရမှာလေ အဖြစ်ပူပြီးပေးရမှာပေါ့ဟုတ်ကလားဟင်နောက်လိုက်ဒီဟိုခေါင်းဆောင်လောက်သေးတာလည်းမကြည့်ဘူးကျူးလွန်တဲ့နေရာလည်းသူကမလိမ္မာမပနာဘူးခေါင်းဆောင်ခိုင်းတာလို့ကမှထင်တယ်အဲ့တော့သူ့ကိုနှစ်တရခံဆိုတော့သူ့အပြင်းနဲ့ချုပ်ပြရတယ်လို့ပေါ့ဟုတ်ကလားဒါအဲ့တော့ဒီမှာတစ်တရခံနှစ်တရခံဆိုတာတော်နှစ်ယောက်ဟိုကျူးလွန်တဲ့အမှုမှာယူရလိမ့်မယ်ဗျဟုတ်ဗျပယ်မှုဒီကျေလေတစ်တရခံနှစ်တရခံဆိုတာရှိတာပဲတယ်လေအဲအဲ့ဒါကြောင်းကျူးတိသွားအဲ့ဒါပြောတာတယ် ခုနကဟင်ဟိုကလေးကိုလို့လုတ်တရတာမိခင်လုတ်တရတာကြီးတယ်မဟုတ်ဘူးမိခင်လုတ်တိုက်လို့ကလေးလုတ်သွားတယ်ရှိသေးတယ်ဆိုတာအဲ့ဒါပြောတာဒီနေ့ယုံနာနှစ်ပါးရဲ့ကြောင့်ရုပ်ဆက်ပုံလားဟင်ဒါကတော့ဗားတဲ့ဗားတဲ့အတိုင်းပြောတာပါရှုွက်တဲ့မှာယုံနာနှစ်ပါးကြောင့်ကြောင့်ရုပ်ဆက်ကိုဟိုကလေးလုတ်တိုက်ဖို့မိနေလေပေါ်ပေါ်ပေါ်ပေါ်မှာလည်းမဟုတ်ပါဘူးဟုတ်ကလားတခုနဲ့တခုရေကောင်းစီတန်းချိန်ခါလာလဲသူ့မှာမဟုတ်ပါဘူးခင်ဗျားတို့လိုက်တော့ပချာတော့ဘာမှမဟုတ်ဘူးပြောရတာတော့ ကိုယ်စကားကိုဘုံရောပြောပြောနေရတယ်အဖုံပြောရုံတော့ရောက်မရတဲ့ဟာတွေအပိတ်ပြောရုံတော့မရတဲ့ဟာတွေဟင်ဒါတော့ဟင်အာဟုတ်လားအာဟုတ်ကလားညာပူနေပူတိရမှာပေါ့ဗျာ ဟုတ်လားစကားပြောကမထမ်းလေးလုံသမားဗျာကျုပ်အစ်ခံသမားဗျာဟေးအဲ့ဒီလည်းကြားပါတယ်ဗျာလုံသမောင်းစဉ်းစားမအောင်ဗျာဟင်းလက်ဒီမှာကြောက်ရုပ်စစ်ခံသမားဗျာဟင်စကားပြောကမထမ်းလေးလုံသမားဟုတ်ပြီဗျာအဲ့ဒီကမ္မထာလေးလေဟိုတူတူနောက်ယောဂီများလာခဲ့ရင်ကမ္မထာကျုပ်ကတူပြရအောင်ပါဟို အဲ့တော့ခင်ဗျားတို့ဒီမှာကျုပ်ကသင်ရမှာလေသုံးသမောင်းအဲ့စကားပြောကမ္မထံလေးနောက်ခါကြပြီးရအောင်ဟင်လုံသမောင်းကြဘယ်လိုလဲကဟုတ်ပြီနောက်လူတွေကြတော့ရောက်တော့ဟိုသူတို့လည်းအပူယူအောင်ပေါ့ဗျာဘူဘာသာဆိုတာရှိသေးတာဗျာဟင်စိတ်ကြိုက်ပါတာတွေလဲတာပါတယ်လို့လားအလုံးသားမအောင်အဲအဲအဲ့ဒါလေးကျုပ်ပြောသားမအောင်တွေးပုံတွေးနည်းလေး ခင်ဗျာဩဗျာခင်ဗျာဟိုနောင်လာမဲ့ပုဂ္ဂိုလ်တွေကြရင်ကမ္မထံတို့ပြင်ပြရတာပေါ့ဟုတ်ကဲ့ခုတော့သုံးခုနဲ့မလောက်တော့ငါးခုတဲ့ဒီသခန်းကဟုတ်ဗျာသူကသုံးခုပြင်တာမလုံလောက်တော့သူနှစ်ခုတို့လုပ်ပါတယ်ဟင်ဟင်အဲ့တော့နောက်ရုံးနေလာလာခဲ့ရင်တူတူပါကိုပြရအောင်ကခင်ဗျားတို့စီကနီးယူထားအောင်ပါတူတူကသုံးခုလောက်သာပြနိုင်တာဗျာငါးခုတိပြနိုင်တာမှမဟုတ်ပဲနဲ့ဟုတ်ဗျာအဲ့တော့ပြောကမ္မထံလေးတွေ ထိုင်မုံထိုင်လေးလာကျွတ်တို့လည်းဟိုဝါလုပ်ခဲ့ပါဦးလျှောက်ခဲ့သံပါဦးအတွေ့ကမ္မထာထိုင်မုံထိုင်လေးလေအာယုံယူပုံယူနည်းလေးလားဟင်လောက်ကြတာမဝေလာလေးဟင်ဘသူညာထက်တော့အဲ့ဒီဘက်မှာဘသူတရားသူခံမှာတော့ဝိဇာစုရတယ်လားပြောရင်မရအဲ့ဒီလားလုံးဝဟုတ်ဘူးဟာဟာဘောဟုတ်ကဲ့ဘူးလေတော့ဟိုဘူးဟိုသူတို့ချင်းမပြောနဲ့ဗျာမနေ့ကတော့ခဏနဲ့ကြုံနေငူတဲ့ဟုတ်သား ဟုတ်ပြီတရားချောင်းမှာဘယ်လိုမှခုလုံးကြမလဲပေါ့ဗျာတရားချောင်းပြီးပါပြောပါတော့ကြောက်ကြလားဟင်တရားချောင်းပြီးပါပြောပါတော့ဟင်ဟင်ဆိုဒင်းရပါရတဲ့ကားပြောတယ်အဲ့ဘယ်သူတွေလဲဆိုတော့ပေါ်တော့မှာပေါ်တော့မှာတို့ဝိကပေါ်တော့မှာလေခုချိန်တော့ဝိုင်းလိုက်မှာသူလို့တဲ့ဟင်ဟင်ဟင်လက်တင်လာသွားပြန်လာရင်လည်းဟိုတို့သူနဲ့တို့နှစ်ဦးတည်းဟိုလား အဲ့ခါကျမှမင်းကမပေါ်ပြသူကညီလေးယူအောင်ဟင်ဟင်ဟင်အမအင်းအမအင်းခင်ဗျာခင်ဗျာမဟုတ်ခင်ဗျာမူတာဝါရဝေဒမင်းရောက်ထူထားသေးခင်ဗျာဟင်ဟင်ခင်ဗျာမူတာဝါရဝေဒမင်းထူပြီးခင်ဗျာအဲ့လိုပြောရမှာကြီးလားဘသူပါဘသူပါခင်ဗျာအဲ့ဒါကပြောမှာဒါဘသူနီးဖျားဒါကတော့ဘသူနီးဖျားအဲ့လိုလို့မှတင်နေဟင် ဟိုသိညာပါရေးစကားပြောပြီးတော့ထိုင်တာကဒါကဘုသူနီးခင်ဗျာဟုတ်ကလားအဲတွေးတာကဒါကဘုသူနီးခင်ဗျာအဲ့ဒါဘုသူနီးကဘိုးခိုင်းဖျားတော့မှာခင်ဗျာဟင်အဲဒီကောင်းဆုံးကြီးတို့ကသူ့ယူရပါဘူးနောက်ယောဂီတွေကြတော့ညောငါမျိုးပြနေအောင်ဟုတ်ဟင်အဲ့တော့ဒီတို့ဒီမှာဟိုဟိုចောင်းကျိုးတဲ့ဆိုတာလဲစာထဲမှာလာចောင်းကျိုးတဲ့ပြောတာဒီမှာထိတာပဲထိတာဒါကြည့်ရမှာပါဒါကြည့်ရမှာဒါကြည့်ရမှာဟုတ်ကလား ဖြစ်ပြနေတော့သူကြောင်ကျိုးဆက်ဆိုတိတရခံနဲ့တရခံဒါကြည့်မိကြပါတယ်လေဟေးအဒီဟိုပဲရမှာမဟုတ်စေရမှာလားဟေးအမှုတိတော်လည်းဟိုကြောင်ကျိုးဆက်ပြီးဖြစ်ပြနေကြတော့လည်းဒီအထင်းနဲ့ပြီးပဲတင်တယ်လို့ထိဖြစ်ပြပြီးဖြစ်ပြပဲဒါကြည့်ရမှာတင်တယ်ဟေးအဲ့ဒီအနေဟိုပဲရှိသမျှဟိုအထင်းနဲ့ပြီးကြောင်တွေကိုတိုးပူတိုးပူတည်တာကိုညာပင်တက်တယ်ဟုတ်ကလားလို့ဟေးဒါပဲကြည့်ရမှာပါဗျာမဲ့ဆိုလဲဒါကြည့်ရင်းနဲ့မဲ့ရမှာပါဗျာ ူကလည်းဒါကြည့်ရကနေပူရမှာပါဗျာနိဗ္ဗာန်ကလည်းဒါကြည့်ရကဘာရမှာပါဗျာဘယ်ကမှမလာပါဘူးဟုတ်ကလားအဲ့တော့နာတိယကရှိတဲ့ယောဂီဒီနာတိယနဲ့ဒီနဲ့တိုက်တဲ့နေရာတွေလေတို့မို့ဟိုကလာဟိဟိုမိကြီးကြောက်နဲ့မိကြီးပိန်တယ်လေနာတိယနဲ့ဒီကမိကြီးကြောက်နဲ့မိကြီးပိန်မို့လားဟုတ်ကလားအဲ့ဒီနေရာကကြည့်ရမှာဒီနေရာလေးကတတိလေးကိုဟိုခိုင်ခိုင်ရှိရမှာတယ်လေ ခုနတို့ပြောတဲ့ဟိုယထာထံဟိုထံပိပန္တိယဟုတ်ကလားဟင်ဝိသန္တမနရောတိတာဟောငတူးမြိုင်းကိုသုံးမပုံလေးကိုဥပမာပေးထားတာလေတကေဝံဗန္ဒီစိတ်တာတတိယာရမဏိရံလံဆိုတာကဒုရှုမအမှာကိုပြောထားတာလေဟုတ်ကလားဟင်အဲ့တော့ဘုရှုပွဲတဲ့ကိုဒီတတိလေးနဲ့မြင်များကွာဒီအတိလေးဒီဟိုသူများသိနေမဲ့သာဖို့အတိဖို့တယ်ဗျာ အေးအဲလိုရှုရမှာပါဗျာဒါသွားမယ်လားမှာဗျာသမထထူထောင်ခြင်းဒါဗျာဝိပဿနာတက်ခြင်းဒါဗျာဝိပဿနာဉာဏ်ဆင်းရဲဒါမှာပဲဗျာဟုတ်ကလားကွက်ကြော်လိုက်နာကြရည်ဗျာအာယုံမှနာကြရည်မယ်ဗျာဟုတ်ကလားဟင်တရတဲ့တရတော့တော့ပူထိုးလာလိမ့်မယ်တို့ပါလားနေမြင့်ကြီးအယူရင်နေတယ်ဟိဟုတ်ကလားနေမြင့်ကြီးအယူရင်လာမယ်ကိုလုံးဝမဲ့လုပ်ကလေးတွေလုပ်တာဟုတ်ကလား ပြောသူတရားရှာခိုင်းတာရှိပြီဘူးထင်တယ်အမှခိုင်းတာပဲထင်တယ်အမှခိုင်းတာရှာခိုင်းတာမပါပါဘူးမရှာနဲ့မရဘူးအမှခိုင်းတာမှမရမှာဟုတ်ပြုဒီတတိနဲ့ကတွန်းတွန်းမှတ်ရမှာပဲထင်တယ်ဤအဲ့ဒါလေးကိုသူနေတိုင်းပြောနေတာဗျာဟုတ်ကလားအဲ့တော့ယုံသူကဒါလေးကိုမပြင်းမရင်မှတ်ဖို့တောင်းတခုပဲရှိတယ်ထင်တယ်အေးပြီးတော့အကြာလာကြာမကြာမရှိထင်တယ်အေးဒါတိတာကိယာရကွာဒါတော့တာထင်တယ် အကြာလာမရှိဘဲနဲ့မှားရမှာလေဟုတ်ကလားကြာချင်းလာချင်းမရှိအဲ့တော့ဘတော့အာတုန်နေနေဟိုထိုင်တဲ့နေရာဘတော့ပဲထိုင်နေနေကြားမှာတတိလပ်သွားရင်ရှိရှိအားနဲ့တော့အမဆက်နေတော့ဘူးကျောင်းလို့လို့ကျွန်တော်မရနိုင်ဘူးအလကားမင်းချင်းကိုဝမယ်ဟုတ်ကလားဟုတ်ကလားဒါလို့ဘုရားတဲ့ဥစ္စာတော့ဒါလို့သိနေလေဟုတ်လားဒါလို့ဘုရားတာမဟုတ်ဘူးလားဟာဒါလို့ဘုရားလားဒါလို့ပေါ့ဟိုဟာလုံးချင်တဲ့ခါကျတော့ဟိုဟာလုံးကြပေါ့သူဟာလည်းသူဟုတ်တာကြီးဟုတ်ရ ဒီနေရာကဒါလို့ခုလာတာဒါဒီတစ်ခုခုလုံဆန်းဟုတ်ကလားတောက်ချပြီးဟုတ်ကလားပြီအေးဒါလေးကိုကြည့်ပြီးမိမိတတိလေးနဲ့ဒါလေးကိုရှုွယ်ပြီးရှုပါဆိုတာလားဟုတ်ရောဒါလေးတစ်ခုလေးနဲ့အဲ့တော့ရှုတတ်အောင်လည်းတို့အမျိုးမျိုးတင်ပြီးပြီဗျာဟင်တင်ပြီးတင်ပြီးရဘုရားကတင်ပြီးကြောင်းလာရောက်တော့ဘုသူတပြောနာတယ်အခုတင်ပြီးတော့ဟုတ်တော့ပါဘူးဗျာဘုသူတတွေကြောင်းပြောနာတယ်မှာလားဟင်အဲ့တော့တို့ ယောဂီတို့အတုခါသာတော့မက်ကင်အကြောင်းပြောခဲ့တယ်နော်ငါးပြားသမီးတွေနဲ့ဥပမာပေးပြီဟင်ဟုတ်ကလားမက်ကင်ဆိုတာမကနဲ့အင်ကတပုတ်တယ်နော်ဟင်အင်ကကွာအသိပိုင်းခေါ်တာတယ်အခြေခံသို့မဟုတ်သိပိုင်းမကကွာခကြီးလမ်းတယ်ခကြီးလမ်းနဲ့အခြေခံသိပိုင်းလေဒီလိုတင်လေအဲ့တော့တို့ဓာရီဓာရီကဒီလာလို့ရှင်သွားနေတဲ့ဘဝလမ်းကြီးဟာဒီခကြီး ကိုခင်းနဲ့ဒီဌာနနဲ့ရောက်ဖို့ရရဲ့အခြေခံလေးတွေစိတ်ပိုင်းလေးဒီလိုပြောရတာတယ်လို့ဟုတ်ကလားဗျာဟင်အဲ့ဒါကိုတော့ငါးပြားသိလေးနဲ့ဥပမာပေးပြီးတော့ပြောခဲ့တာတယ်ဟင်ဒီကြဘုရားမလုံးနဲ့ဟုတ်ရုပ်တစ်ဆယ်ဆိုတာမလုံးနဲ့ဟုတ်ကလားတရားဆိုတာမလုံးနဲ့ဒီငါးပြားသိလေးတို့ညကောင်းကြီးနဲ့အဲ့ဒါကကြတို့ဖဲတို့ရာတို့သူ့အလိုဖြစ်သွားတာဆိုတာလည်းပြောခဲ့ပြီးပြီတင်တယ်။ဒါညာသူလိုက်ချာမှာသူ့လိုအဲ့ဒီကတည်းကပြိုထားကြတာတင်ရုပ်ဟုတ်ကလားဗျာ။ အဲ့တော့အဲ့ဒီမက်တီကိုတဲ့နေရာမှာလဲဟိုအင်္ဂါဘာပိပိုင်းကိုကွဟုတ်ကလားအဲ့တော့အဲ့ဒီပိပိုင်းထဲမှာတို့ဒီမှာအပိပိုင်းချက်ခုရှိတာကိုမက်တီချပါလို့ခေါ်တာတယ်ဟုတ်ကလားဟိုသာမင်္ဂတော့ကလည်းဟိုသာနဲ့အင်္ဂါသာရဲ့ကံပိပိုင်းမှာငါးမျိုးထားကြတယ်တင်တယ်ပြီးကြတော့ချက်မျိုးဟုတ်ကလားချက်မျိုးချက်မျိုးချက်မျိုးဟုတ်မျိုးမက်တီချပါဟင် မဂ္ဂင်၈ပါးမဂ္ဂင်၈ပါးနဲ့ထားခဲ့အဲ့တော့ဒီမဂ္ဂင်၈ပါးမှာတရုတ်မှာဟောသမ္မာဒိဋ္ဌိအသာပဲသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဒါတွဲတယ်လေဥပဒသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝတွဲတယ်လေဥပဒသမ္မာဝါယမသမ္မာတတိသမ္မာသမာဓိတွဲတယ်လေပုဂ္ဂလာမျိုးအဲ့ဒီမှာသမ္မာဒိဋ္ဌိအသာတယ်လေသမ္မာဒိဋ္ဌိဆိုတာအနိစ္စနာတယ်လေဒီလိုပဲပါတာပြန်ပြီဟုတ်လား သမ္မာသင်္ကမ္မဆိုတာအမြင်မှန်တဲ့နေရာချက်ကပ်တာထင်တယ်ဒီလိုပဲပါတာတောင်းဟုတ်ကလားဒီသမ္မာဝါစာကြတော့အမှန်ပြောပြောလာပြီထင်တယ်သမ္မာကမ္မတာကလည်းအမှန်လို့ဒီလောက်လာပြီထင်တယ်သမ္မာအာဇီဝကလည်းအမှန်တွေးတွေပဲတွေးလာပြီထင်တယ်ဟုတ်ဘူးဒါကတော့တအုပ်စုထင်တယ်ဟုတ်ကလားဒီပြောဟုတ်ကလားတော့ဟိုသမ္မာဝါယမကလည်းအမှန်မှန်နဲ့ညာကျူးစားလာပြီထင်တယ် တမာတတိကလည်းမှန်တဲ့နေရာမှာပဲတတိရလာတယ်ထင်တယ်တမာတမာရိကလည်းမှန်တဲ့နေရာမှာပဲစိတ်ကြီးနေပြီသူတို့ထင်လို့ဟင်ရှိခုလာလို့အဲ့ဒီရှိခုမှာတမာဒိဋ္ဌိတမာသင်္ကပ္ပအမှန်ညွှန်သွားနဲ့သိသွားသူတို့ပဲဒီမှာပါဟင်အမှန်နဲ့အမှန်ပြီးတမာဒိဋ္ဌိတမာသင်္ကပ္ပကအဲ့ဒီအမှန်ပြီးအမှန်အမှန်ပြီးနေတာသိတဲ့နေရာတွေကိုချင်းကပ်တာတယ်လို့ သူကတော့ပြီးဖို့ရာရဲ့ကိုကြလို့ရှိရင်မက်ပညာပုံပညာကြရင်မက်ပုံပညာကိုပြီးဖို့ရာရဲ့အချိန်ဟာဒီပိုင်းရှိတဲ့အတွက်သူ့ရဲ့ပညာမက်ကိုတော့မှာဟုတ်ကလားဒီပညာမက်ကိုပြရမယ်မက်ကိုဆိုတော့ရှင်းရမယ်မက်ကိုပြောတာမဟုတ်ဘူးတင်အချင်းမက်ကိုမဟုတ်တာအပြည့်မက်ကိုဘယ်လိုလဲအဲ့တော့ကျင့်ယူမှရတာဟုတ်ပြီကျင့်ယူမှရတာတင်တယ်ဟင်နင်ကြနာပြောဟဲဆိုတော့ ဆိုရင်တော့စိတ်ထဲတိုးတာတွေကိုပြောလိမ့်မယ်ထင်တယ်ဝိဒါကြီးစိတ်ထဲရှိသမျှပါပြောလို့ရရင်တမဝါစာရီထွက်လိမ့်မယ်ထင်တယ်ဝိဒါပေါ်တော့တာဟိုပါတော့ဒီဟိုဥပဒေကလွတ်လပ်စွာပြောတာလို့ရှိသည်ဟုတ်ကလားအဲ့လိုလားဘာပြောပြောရင်းမယူဘူးဆိုရင်စိတ်ထဲရှိသမျှသာပြောတော့ပြင်ဘယ်လိုနေကြမလဲတာပါ ဟာဗျာခင်ဗျာအဲ့ဒီဓမ္မဝါဒဖြစ်ဖို့ရတယ်ကျင့်ယူရတယ်တော့သူ့ကြတော့ဟင်ဟုတ်ကလားဗျသိခါလို့သုံးရမယ်တယ်ဟင်ဒါကကျင့်လာရမယ်ကိစ္စတွေသမကမ္မတာလည်းအမှန်လောက်ကလည်းဒီတိုင်းပဲတင်တယ်လုံးချင်တာလုံးကြတော့ဆိုရင်တော့ဘယ်လိုနေမလဲတာသမကမ္မတာလည်းသိတဲ့ရှိတဲ့တိုင်းကလုံးကြပါဟဲဆိုရင်ဟင်ဒီမကောင်းစုမကောင်းစုမှာတို့ပါရီတော့ဟင် ဟာဟုတ်ကဲ့ဟာဗျာဟုတ်ကလားဟဲ့ဟင်သမဂမလာလေသမအာဇီဝသွားဟိုမနောသုတရိုက်ကိုပယ်တာဆိုတာပါဟိုမိုင်မာသောဟာတွေပယ်ရတာလေအဲ့တော့ဒီဟိုကျန်ကြီးနာကျန်ညာလမ်းဆိုရင်လည်းဘယ်လိုနေမလဲတာဟိသမအာဇီဝဟိုသမအာဇီဝဆိုတဲ့အမှန်ကြမ်းမဟုတ်ဘဲနဲ့ကျန်ကြီးနာကျန်ဆိုရင်လည်းဘယ်လိုနေမလဲတာဟင်ဝိဒါဘသူကကြံလာတော့တပည့်တော်ဖတ်တာမကြမ်းဘူးဆိုတော့ခင်ဗျာအဖုန်းကြီးကထွက်လာပြမီး ခင်ဗျားတို့ဘယ်ဟာလူတွေပို့တော့အောင်မာခင်ဗျာတတရာလည်းမဟုတ်ကဟုတ်ကဟင်ဟင်အဲတတရာဖြစ်လေခင်ဗျာဟိုသပင်ညတတတာလာသမင်းကျတတာလာပါပါဟုတ်ဗျာဟင်သပင်ညကလည်းဟိုဟိုစစ်ယူနီဖောင်းနဲ့နေရတာတင်တယ်ဟာခင်ဗျာမဟုတ်ကဟုတ်ကလို့ရမယ်ဟင်ဟင်အဲတို့ဒီ ဟိုတမဝိုင်မဆိုတဲ့အမှန်ကျူးသားတာဆိုတာလေကျင့်ယူရမှာတင်လေတမသတိအမှန်မရဖို့ကလေကျင့်ယူရမှာတင်လေတမသမာဓိမှန်တဲ့နေရာမှာစိတ်တည်ဖို့ကြည်ဖို့ကလေကျင့်ယူရမှာတင်လေဟုတ်ပြီသူတို့ကတော့ကျင့်မှရမယ်ဟာလေဟုတ်ဗျဟင်ဟိုဘက်ကတော့တိယုံနေနေရတယ်မဲ့ကင်းဒါကကျင့်ယူရမယ်မဲ့ကင်းအဲ့တော့ဒီဟိုတမဝါသာသာပြီးတော့ငါးခုတင်တယ်ပြုတ် အဲ့ဒါကိုသူမဟာသီဆရာတော်ဘုရားကြီးကတော့အလုတမမက်ခင်အလုတမ9ဦးလို့သုံးတာဗျာဟုတ်တယ်နိဟင်ဘာဘာပုဗ္ဗဘာကမက်ခင်9ပါးသွားလေဟင်အလုတမမက်ခင်လေတဲ့ဟုတ်ကလားဗျာမဟုတ်ဘူးဗျဟိုတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပနဲ့ဟိုဒီဘက်ကတမ္မာရိမက်ခင်3ပါးဟင်ဟိုဒီကကဟိုသူဒီဘက်ဟိုတမ္မာရိမက်ခင်3ပါးလို့ရင်းမတတ်နဲ့သူကသီလကသင်ကျဲသွားမှာဟုတ်ပဲဟုတ်ကလားဟင်ဒါကဟိုတိခါ3ပါးခွဲပုံလားအဲ့တော့ပညာမဲ့ခင်နဲ့ ဟိုဟိုတမာရီမက်ကင်မှာတမာရီမက်ကင်ကပဲကြည့်ယူရမှာတယ်လေအဓိကကတော့တမာရီမက်ကင်ကကျင်ရမှာပဲတမာရီမက်ကင်ကျင်ရင်လည်းကိုယ်ဘက်ကသိရမှာတယ်လေဒီဘက်ကဒီဘက်ကသိသူတို့ဆိုရင်ဒီဘက်ကသရဏဟိုဘက်ကဝိသဒီဘက်ကသရဏဟိုဘက်ကဝိသဒီတိုင်းသွားမှာတယ်လေအဲအဲ့ဒီကသိစင်ကြင်စင်ကြယ်တော့ဟိုဒီလာမက်ကင်လုံးမကအလိုလိုသူ့ဟာသူစင်ကြယ်စင်ကြယ်သွားမှာတယ်လေဟုတ်ကလားဗျဟင်အဲ့တော့တကယ်တကယ်ကြည့်မှုကြတော့တမာရီမက်ကင်လုံးမကအဓိကတယ်လို့ယောဂီတို့ဒီမှာကျင့်နေတာလေ သမ္မာဝါယမသမ္မာတတိသမ္မာသမာဓိဒါပဲဒီကပုံမျိုးအဲ့ဒါဟာတို့သမ္မာတတိသမ္မာသင်္ကပ္ပကမပညာပုံပညာရဲ့အခြေခံဖြစ်တယ်လေသမ္မာဝါဒသမ္မာကမ္မန္တဆိုတာလေဒီမှာတော့အောင့်တအောင့်မအောင့်ပြီးတော့မတတ်ဖဲနေတာဒီလိုတင်နေတတ်ချင်ပါရဲ့လေဒီလိုတင်နေဟိုမှာအလိုလိုမတတ်ဖြစ်အောင်ဟင်မမကြတော့ဖြစ်တာဒီလားကြတော့လိုလိုမတတ်တော့ဘူးတင်နေ မကြပြီးတော့တက်တမဖြစ်ပြီးတဲ့ပုဂ္ဂိုလ်ကငါပါတော့သိခါဖို့လုံမမဟုတ်ဘူးလားအဲ့ခါကျဟိုတတ်တယ်လို့လည်းတတ်တော့ဘူးတင်တယ်အဲ့လောက်ဒီကိုအမြင်ဟိုဖြစ်မဲ့သီလကိုရောက်ဖို့ရရဲ့အခြေခံတင်တယ်လို့မသိတာရဲ့အခြေခံတင်တယ်အခုတမဝါသတမကမ္မန္တတမအာဇီဝဟုတ်ယူဟင်တို့ဒီတမာရီမဲ့ရင်လုံးမကြတော့ဟောဟိုမကြတဲ့ကာလကိုတီးရမှာတယ်လို့မကြပြီးတဲ့ပုဂ္ဂိုလ်ဒီသောတာပတိမကြပြီးတဲ့ပုဂ္ဂိုလ်ဟာ ငါဘဲကူဝင်မှုမရအောင်ကိုစိတ်ဟာတည်သွားပြီတင်တယ်ဟင်ငါဘဲနောက်လို့သူကရိုင်အောင်ချီအောင်မလားအဲဒီဒီမရှိလို့ဝိသိကိတာဆိုတဲ့ဘုရားပေါ်တရားပေါ်တန်ခါပေါ်ဟိုအင်းဘုရားမြင်လို့တရားမြင်လို့တန်ခါမြင်လို့ဟိုတရားဘုရားစိတ်လေးသလားတရားစိတ်လေးသလားတန်ခါစိတ်လေးသလားအဲ့ဒီဟာတွေလေးသလားလေးတိုက်လို့သူထုတ်တော်မလားတီးရအဲ့ဒီမတ္တမာတိဒီဘုရားရဲ့အခြေခံတယ်လို့ဒီတမာရိမဲ့ကျင်လုံးမလားဟုတ်ရုပ် တောင်မတူမက်ခင်လို့သုံးတယ်ရှင်းမလားအဲ့တော့မက်ခင်ဖြစ်ပါမှာခွဲလိုက်တော့ဟိုအုပ်စုသုံးစုဖြစ်သွားမယ်နော်ပညာဟုတ်ပြီသီလသမာဓိသူလိုလားသဘောပေါက်ပြီလားဗျာဒီနေ့အဲ့တော့အချိန်ကအသိပိုင်းရှိခုကိုအုပ်စုဖွဲ့လိုက်တော့အုပ်စုမြင်လာခဲ့မယ်နော်မြင်မလားဗျပညာကတာမပြုဒါပြီးမှသီလပြုဒါပြီးမှသမာဓိလားသင်ထားတဲ့ဒေသနာတော်သင်ဘုရားရှင်ရဲ့ဒေသနာတော်သင်လေး ဘယ်ဟာသာကတော့ပညာကသာပညာပြီးတော့ပါတော့ပိသာပြီးပိသာပြီးတော့ဟောပြုဟောဒေသနကမဒေသနာတော်တင်ဘာတော့ဒီလိုဖြစ်နေလဲဒီနေရာမှာသမာဓိတိဆိုတဲ့အမြင်မှန်လေးဘုရားရှင်ကိုယ်တော်တိုင်မြင်ကြတာလေသူသူကစัจ जा မင်းလုံးဖြစ်မဲ့ပုဂ္ဂိုလ်တင်နော်ဟုတ်ကလားသူ့ဖေရောစัจ जा မင်းလုံးဖြစ်ပြီးတင်တာတင်တယ် ဆောင်းမကူဟိုမှာဘုနာရရနဲ့ဘုရားဖြစ်နေမယ်ဆိုဘုရားမဖြစ်အောင်အမျိုးမျိုးသူ့ဟိုကာမတွေနဲ့ဖန်တီးပြီးတာတယ်သိမလားဟုတ်ကလားမိဖုရားဘုံတောင်းဆောက်ဆောင်ဆိုတာတို့သာသီဝင်မျိုးတွေကယူထားတာလေးတွေပါတဲ့ဗျဟုတ်ကလားဟိုဟိုဟိုတယောတကြီးတွေကဆက်တယ်မိဖုရားတွေဟုတ်ကလားပြီးတော့တတိယကြီးတကြွယ်ကြီးယူယူတွေကနေပြီးတော့ဒါဖြစ်မင်းနဲ့ထိုက်တန်က မင်းတို့ကထိုက်တာနဲ့မိဖုရားလောင်းဖြစ်သူဆိုပြီးတော့ဆက်တာတွေနဲ့ပေါ့ရင်တသိန်းနှစ်ပေါင်းရှိတယ်အလောင်းတော်ရမင်းဟိုမိဖုရားတွေလေတသိန်းနှစ်ပေါင်းတသိန်းနှစ်ပေါင်းရှိဟုတ်ကလားဗျာဟင်အဲ့ဒီတသိန်းနှစ်ပေါင်းကလည်းပြောရရင်မကောင်းပါဘူးဝိဇာရဲ့ဟုတ်ကဲ့ကြောက်ပြောတာအကျုပ်ကျတော့အာမနာပါနဲ့တော့ခင်ဗျားကျတော့ရိုက်ပါကြောက်လို့တဲ့ခင်ဗျားဗျာကျုပ်ကျတော့ပြောတာပြောတာတော့ဒီလား ဒီဝိဇ္ဇာဆိုတော့ဗျာကြီးဘာလို့လဲဝိဇ္ဇာကတော့ဝိဇ္ဇာတင်တယ်ဟဲ့သူကကတော့ကာရရဒုက္ခတိုးရရကြီးပါဟာကတော့ဝိဇ္ဇာပဲဒီဝိဇ္ဇာဟာဘယ်လိုဝိဇ္ဇာလဲအော်ဘိကတော့ဝိဇ္ဇာကြီးပါဟုတ်ခင်ဗျာဟိုသူကျတော့ရိုက်မှတော့လို့လားကြောက်ကြတော့ပြောတာပြောတာဗျာကြီးစားဟဲ့တို့သူ့မိတာဘဝတယ်ဟဲ့ဒီကြရာနဲ့တွေ့တာလေ လက်သေးနဲ့ကဘာတူအစနေမှာပေါ့အဲ့ဒီအချိန်မှာတို့ဘုရားဘူးနေဆိုရင်နတ်တိနာသမီးတွေကတို့လုံးမလုံးရှိတာပဲကွဘုရားလောက်ရှောက်လိုက်နေကြတာဟေးဟုတ်ကလားတို့လုံးမမဟိုချက်ဖို့ပြုတ်ဖို့ဟိုချက်စရာပြုတ်စရာရှားဖို့ပြုတ်ဖို့ဘာရှိပဲနဲ့လိုက်နေကြတာဟုတ်ရောအဲ့ဒီမှာဟိုကိုငုံပြောကြပါဆိုတဲ့ဟိုတူတူပြောကြမယ်ဆိုလို့ရှိရင်တော့ဟိုသူ့မိသားရဲ့တီးကတို့ဒီပင်္ဂလာကြွလာတော့တရားထင်တာမဟုတ်ဘူးလား ဟုတ်ကလားဗျဟင်သူ့မိသားကလည်းသူ့ပြည်ပြည်တွေစိုးပြီးကြည့်နေတဲ့အချိန်ကိုသူ့ဗန်နေပင်နေရနေတယ်ကြသိကြဟုတ်ကလားအဲ့ဒါဒီဒီကရာဘုရားပို့လိုက်တာသိကုန်မသိဘူးဟုတ်ကလားအဲ့တော့ဒီဒီကရာဘုရားကတော့တသိန်းနာမှုနာနဲ့တူတယ်ဟုတ်တယ်လေဆက်တသိန်းနာတော့တန်းရှိတယ်သူက6လလောက်မှဒီချိန်လောက်သာတရားဟောတာဒီလောက်မှလည်းသူ့တရားတရားရင့်ပါလေဟိုသူ့တရားလက်တက်တို့လို့တရားရမှာမဟုတ်ပဲဟင်အဲ့တော့ဒီသူ့ ရမဝရီမြို့တော်ကိုကြွလာတယ်လေကြွမယ်ပြီအဲ့ဒီတင်းကိုတို့တင်းကျလောက်တို့ကျွန်တော်ရီဝတ်နေနေမှာပေါ့ဗျာအဲ့တော့အဲ့ဒီဝတ်နေရမှာသူတရားခင်းရတာမဟုတ်ဘူးလားအဲ့တော့ဘုရားအဲ့ဒီဒီငရာဘုရားရှင်ကကြည့်ပြီးတော့သူနောက်ကလည်းနတ်သမီးတွေတမျိုးမျိုးတော့ဦးနေပေါ့ဗျာဟင်အဲ့ဒီချိန်မှာဘုရားရှင်ကဒီပင်္ဂရာဘုရားရှင်ကဟိုလက်သားပြီးတော့ဟိုတစ်ပုံကမနေဘူးလို့ပြောတာတင်တယ် သင်နဲ့တစ်ချိန်ကြရင်ငါကဲ့သို့ဘုရားဖြစ်မယ်ဘိုးဒီလိုပြောတာတယ်လေဟုတ်ကလားဟင်ဖေဟိုသူမိကတော့သူမပါမဲနဲ့ဘုဘကသာရီပြီးတဲ့ပုဂ္ဂိုလ်ကပြီးနေပြီတင်ကြဟုတ်ကလားအဲ့ဒီတင်းလက်ထက်ကြလို့ရှိရင်ဂေါတမဟောပါဠိလိုပြောတာအကုန်လုံးအမျိုးနဲ့အပြင်ညာပုဂ္ဂိုလ်တွေကဖြစ်နေတယ်အဲ့လိုတင်တယ်ဟုတ်ယူဟင်ဖေညောဖေညောဖေညောဟုတ် ပြင်းမှားလို့ညွှန်ပေးသွားတာကိုအဲ့တော့တက်လက်ထဲမှာအကုန်လုံးညံပေါင်းမျိုးတွေကဖြစ်နေတယ်အဲ့လိုတော့နောက်သမီးတွေတငယ်ယူသွားတာပေါ့ညပေါင်းမျိုးတွေဖြစ်နေတာလေအဲ့ဒီမှာဒီသူ့မိသားလေးဟိုဟာပေါ့ဖျားဖြစ်လို့ရှိရင်သူတို့ဟာလို့ကဘာလို့ဤပေါ့ဟင်နောက်ကအရှင်ရံဖြစ်နေလေးပါဝေရပါလို့ဤပေါ့ဟုတ်ကလားဗျဟင်ဒီသူ့မိသားလေးဟိုယသိလေးဟိုဖျားဖြစ်လို့ရှိရင်ပေါ့ဟုတ်ကလား သူ့ရဲ့ဝိညာဝိသသူ့ရဲ့နောက်ပါကနေပြီးတော့သူ့ဘာလို့လဲအေးဘာခေါ်လို့ပါရမီကြီးခေါ်တာအေးဘဝသက်သက်ပါရမီဖြစ်ဖြစ်ပြီးသူသူနိဗ္ဗာန်ဝင်တဲ့ခါကျသူတို့လည်းရောပြီးနိဗ္ဗာန်ဝင်ရပါလုံးဤလိုတောင်းဒီပင်္ဂရာဖရာမှာမရှက်ပလေဟုတ်ကိုမဖရာကြီးတက်တော်ထင်ရှားတယ်လေကိုရတိရတော်ဖြစ်မှာလေဟုတ်ဒီပင်္ဂရာဖရာရှိမှာရတော့သူ့မှာငါဟုတ်ဝိသ အဲ့အဲ့ဒါတွေကခုတသိန်းတောင်းလာဖြစ်တာလေဟင်ဟုတ်ကလားဟုတ်ဟိုမှတက်ရှိတင်ကြဘုရားကိုတောင်းရင်တော့မပြည့်နိုင်ဘူးလားဘယ်သူဖြစ်ကြတာလုံးဝေးတာအာခင်ဗျားကဟောဟာခင်ဗျားတတိတော်ကမမျောဘူးဆိုတော့ခင်ဗျားကတော့သူကြီးပါလာပြန်ဘူးဘယ်သူမှပြောလို့ ယောဂီကြောက်မှမရောဘူး။ဘောမအေးအေးရိုက်ခါမှာလည်းကြောက်ပြီးခင်ဗျာ။တတိတော်ကမပြောဘူးဆိုတော့ဟင်ဟင်ဟင်အဲ့ဒါကတော့ဒီကရာဟိုပဒါရှိမှာသူ့ပန်ရတဲ့ဟာတွေဒီမှာတသိန်း1000လာဖြစ်တာလေကြာ။ဒါရဲပါတာပြတာတော့ဒုတော်လူတွေဟုတ်ဒုတော်လူပြောတာလည်းထင်မနေနဲ့ဟုတ်ကြာအခုကြုံရှင်မွေးမဟုတ်ဘူးကြာ။ဒါဖတ်ပြောတာဟုတ်ဟင်အဲ့ဒါကော ဟိုရတန်းရဲ့နေတဲ့မာသူမိတ်တာတင်လေဟိဟင်ကောကရမိတ်တာဆိုတာမိတ်ဘူးပဲအဆွေသမီးကိုဆိုတာတင်လေသူ့ဟာကောင်းလားသူမိတ်တာဆိုတာမိတ်ကောင်းလို့ဆိုရမှာပေါ့အဲ့ဒါတော့ဒီမင်္ဂလာဘုရားကြွလာတယ်ဆိုတော့ဒုမာကြာဘူးကြီးငါဘူးနဲ့ထွက်ချလာဟုတ်ကြအဲ့တော့ဟိုမှာခုနဘုရားရှင်ကဒီဟိုဗျာတွေပြလာတာတင်းလက်ချက်ကြလို့ရှိရင်အမျိုးနဲ့အပြည့်မြတ်သက်ပုဂ္ဂိုလ်ကြီးဖြစ်နေမယ် အဲ့လိုမျိုးတော့တမင်းကြီးကိုပြီးတော့တယ်ဗျာဟင်တော်တော်လေးဒီဘင်္ဂရာကိုလူမဲ့၅တိုင်လေးကဒီဘင်္ဂရာနှစ်ခါယူနေသုံးမိတာသုံးခါယူနေကြီးသာဘုံလုံးချဘုံကြီးလာကိုယ်ကဘယ်လိုဟာတွေလုပ်ကြရတော့ဟင်ဘယ်လိုဟာတွေလုပ်ရတာဟင်ဟိုမှာချက်ချင်းကြီးလို့ဗျာဟင်အဲ့တော့ဒီလက်ထက်မှာအမျိုးအပြင် ငါတော့ຫນွယ်တွေဖြစ်နေမယ်ဆိုတော့သူ့ရဲ့တာဝကတွေသူ့လိုချင်တဲ့ပုံကိုယ်တွေတော့ပါရှိမှာပေါ့ကျန်တာမတော်မနာနေကြတယ်မဟုတ်ဘူးလားဟင်တကယ်သူ့ဘုရားလက်ထက်ကြတာတော့လေဖေးညိုးလေးကလာသေးတယ်ကွအဲ့ဒီမတိရဘူးအဲ့ဒီမတိရဒီလိုတင်နေအဲ့ဒီလက်ထက်ကြရဲ့အရိသွားရိမတိရဟုတ်ကလားဒီရံသူကိုအောင်နိုင်ပြီးမြတ်တာကြီးတဲ့နေမှာတွေကိုဒီလိုတင်နေအဲ့တော့အဲ့ဒီမတိရသာသနာကြလို့ရှိရင် ရုပ်ဒီမချောတော့သူမရှိမနာတော့သူမရှိရဲ့ပြင်းညိုပြင်းညိုပြင်းညိုဝါဟုတ်ကဲ့ညတော့အိုးဟဲ့ကျသားတစ်ခုကလည်းလူမျိုးချစ်တဲ့တောက်တာတဲ့ကိုကိုပဲချက်ချာဘူးကျသားတစ်လုံးထဲမှာတော့ဖြစ်တယ်ဟုတ်နော်ပြင်းညိုပြင်းညိုဟဲ့ဒီကိရိတာကြောင့်နိုင်တဲ့ပုဂ္ဂိုလ်ကတော့မေတ္တာနဲ့ဟုတ်တာပေါ့ရတာဘုရားတော်ကလာဖြစ်နေမယ်မတရားတာနာကြရတယ်လေ အကုန်လုံးနှားလိမ့်မယ်လားမထင်နဲ့ဘူးဟင်ဟုတ်လားဒေါ်လာပြနေလို့တနခါလိမ့်နေတနခါတခြားဒေါ်လာဟောလို့တနခါကြီးကတခြားဘူးဟုတ်ဘူးဟုတ်ကဲ့ဗျာဘယ်လိုလဲနော်အော်မြင်ဘူးလားဟင်တော့ဘာသာလေးလောကကြီးကြီးဒေါ်လာပြနေတာလေတွေ့ဘူးလားထိုးထားလားဘယ်လိုဝင်တာဟုတ်ပါဟင်ဟင် ထိုးတော်မှာသူတော်ပြောလို့ကျလဲဟိုဘာတို့ထုံလုံးပြီးကိုဟိုဟောသားလာတယ်နဲ့တင်းကျမီလုံးပဲကျပါတော့ခြေလုံးနဲ့တမန်းစီရရရလို့ထိုးတာလားကြိုးရအောင်ပဲတွေ့တော်တော့ကိုမျိုးမတင်ပဲဟာဝတ်ထားတဲ့လူကြီးအင်းနဲ့ခြေလုံးကကြည့်တော့လဲတမန်းစီရရရလို့ဟဲ့လက်ခေါက်ကြည့်တော့လဲဒီလိုလုံးထားတာကြီးလို့ဟုတ်ဟုတ်ဟုတ်ဟုတ်ဟုတ် ဟင်အဲ့တော့ခုနကဟိုဘုရားသာသနာမှာသူ့ရဲ့အဆုံးအမကိုခံယူပြီးတော့ပုဂ္ဂလာပြောအတွင်းညာအောင်တဲ့ပုဂ္ဂိုလ်ရာမြင့်ဆန်တဲ့အမြဲရှိမှတင်လေအဲ့တော့အတွင်းညာအောင်လို့အတွင်းငါဟိုကိတာကိုနှုတ်ထားတဲ့ပုဂ္ဂိုလ်တွေဟာတော့ကောက်တစ်တင်လက်ချောတယ်ပုဂ္ဂလာပြီးပြီးပြလို့လက်ချောတယ်ဟုတ်ကြဒီအဲ့ဒါမျိုးတာဖြစ်နေမယ်ပုဂ္ဂလာအကုန်လုံးခင်ဗျားတို့ချောနေမယ်မတင်နဲ့ပညာရိုးမနေကြလို့ဟုတ်ကြ ခုမှတပြေယူကလို့တပင်းလည်းတောင်းပြီးပြောပါလာပါဟုတ်ကဲ့တပင်းတောင်းပြီးပါလာပါလေဟုတ်ကလားဗျာဟင်ဒီသမောင်းတော့လေးတစ်ချီလိုက်ချင်တာသူ့မိသားစုပြီးနောက်လေဒီပင်ကြီးနဲ့ကမှတပင်းလိုက်ချင်တာတင်တယ်ဒီလိုမှသူမိတာလေဗျာသူဘယ်လိုမှကြာငါကယူနေဒီပင်ကရာဟိုစုပါလိုက်ရေလူပြီးစုပါလိုက်ရေအဲ့ဒီရှင်ဘုရားလက်ထက်မှာရှင်ဘုရား ခေါ်တာကိုနာကြပြီးအရှင်ဘုရားသိကျင့်တယ်လို့ကျင့်ပြီးအရှင်ဘုရားသိတယ်လို့သိရပါလို့ရောမရနိုင်ဘူးလားအေးဖြာဒုက္ခပုံလေးဟုတ်ဟုတ်ဗျာဟင်ဒီလူကြီးကလူသားတွေကြောင်းပြောတာပေါ့လေအခုခေတ်လူတွေတော့မပါပါဘူးဟုတ်ဘူးဗျာဒီတိကျကတော့ဒီထက်ကလူသားတွေပြောတာဟုတ်ဟင်ဟင်ဟင်ဘယ်လို ဟုတ်ဘူးငါလည်းသိချင်တဲ့ကဘာတူလက်ထက်ကလူသားတွေကြောင့်လုံးချပုံပြီးပြောတာပါ။အော်မခင်ဗျာဟုတ်ခင်ဗျာဆောင်းပြောတယ်ဒီလိုလားခင်ဗျာဆောင်းပြောတယ်ဒီလိုလားခင်ဗျာပြည့်တယ်ပြောတယ်ဆိုတော့ဟုတ်ကဲ့လားဟင်ဟင်အဲ့ဒီမှာတသိန်းတောင်းကျော်နေတယ်ထားပြတာလေပြီးတော့တန်းတော်ကြီးကလည်း 30နဲ့လည်းသုံးမျိုးသုံးမျိုးသုံးမျိုးခုလုံးတွေကြတော့အေးအေးနေတဲ့ဟာမျိုးပြောအောင်ဖန်ဆင်းထားတာဆောင်းကြတော့အဲ့ဟိုတို့အပူအေးအေးအချမ်းသက်သာတဲ့ဟာတွေနဲ့ဟိဘူးကြတော့အဲ့သက်သာတဲ့ဟာတွေနဲ့အဲ့လိုဖန်ဆင်းထားတာတွေနဲ့ကြည့်လို့ကြည့်လို့ဒီစီးတယ်ဒါကြတော့သူ့စီဆိုရင်ဟိုတို့ပါတော့ဟိုရဟန်းကိုမြင်လို့တော်ထွက်နေမယ်ဆိုလို့ရဟန်းတော်မဝင်ရဘူးလေသူတိုက်ကြီးတဲ့ကိုအဲ့တော့တင်တယ်သူ့တော့တော်ထွက်သွားတယ်ထွက်သွားတော့ သူဥဝါဒတွေ့ရတယ်နော်သူဝါလာသူလိလာလူကြီးနေတယ်တွေ့ရပြီခေါ်မှာပဲဟင်ဟင်တရားဒီတကင်းတို့ဖက်တာတင်လေအိုးဦးရင်တော့လက်လက်ကြည့်တာတင်လေအဲသူဦးသူရဲ့ဟောကလာသူနာသူသူရဲ့သူဒီသူရဲ့သူတို့တင်လေဟင်ဟင်တွေ့တော့သူကနာယထာတင်းကိုမိတာဒါပါတော့သူဦးဟောကလာသူ့ဒီမှာဥပရာမရင်ကမတွေ့ဘူးပဲတိုင်ပြည်တဲ့ကိုဥပရာမရှိအောင်လုပ်တာလေနာရာမရှိအောင် ပေးတာမရှိအောင်လုပ်ထားတာဟင်းတောက်မှာသုံးလို့လေကြောက်ရင်အဝင်ကားတွေရမှာသုံးလို့မဟုတ်ဘူးလားဟင်အဲ့ဒါလေးလုပ်ထားပဲပြီးတော့ဂျဟန်နေလို့ဆိုဟိုအကြောက်ကလွတ်တရားကိုအာဘူးရရင်အဲ့ဒီကနေခတ်သွားမှာသုံးလို့ဟုတ်ကလားလေဟင်တကယ်လည်းဂျဟန်လည်းမတူဘူးမရှိဘူးနောက်ဆုံးဂျဟန်တွေ့တာတင်တယ်အဲ့ဒါအဲ့ဒီနမကြီးလေးပါကြောင့်ကိုသူ့ရထားလေးပြီးတော့အဲအချင်းကြီးဒီကာမပြည့်စုံကိုတတိလက်လုံးနဲ့မုံမုံရွရွနေတဲ့ပုဂ္ဂိုလ်တွေကဒီလို အိုရအောင်မယ်ဖေ။ဒီလိုလဲနာရအောင်မယ်ဖေ။နောက်ဆုံးဟောတယ်လို့တရားရုံမယ်ဖေ။ဟုတ်ကလား။အကယ်၍အဲ့ဒီကာမကိစ္စကိုဟင်တတိလက်လို့နှစ်တောင်ကျွန်းနဲ့မခံစားပဲနဲ့တတိနဲ့ခံစားရင်းမှတ်တတ်နဲ့ကာမကလွတ်အောင်ရုံးတဲ့ပုဂ္ဂိုလ်တွေဟာဒီယဟန်ကလေးတို့ကျင့်ပြီးဒီယဟန်ကလေးတို့တည်ပြီးဟိုအကျွတ်လို့ကိုဖြစ်နေမယ်ဖေ။တို့အဲ့လိုပြောတာတင်နေ။ဟုတ်ကလား။ အဲ့ဒီမှာလေသူ့ကိုယ်သူဩငါဒီတပိတ်နဲ့ပေါင်းတော့ဟိုမိဖုရားတွေနဲ့ဒီကာမပြိပင်ခံစားပြီးဒီလိုနေလို့ရှိရင်ငါတော့ဒီလိုပဲပူရအောင်မယ်ဒီလိုပဲနာရအောင်မယ်ဒီလိုပဲပြရအောင်မယ်ဆိုတဲ့အတိလေးဟာတမန်တော်တို့ကိုရောက်ရရဲ့အခြေခံဝမဖြစ်နိုင်ဘူးလားအစီပိုင်းဝဖြစ်နိုင်ဘူးလားအဲ့ဒီအယူတွေတမာယူခေါ်မလားမိစ္ဆာယူခေါ်မလားဟင်းဒါမှတမာတိတိလေဟင်ဒီဒီအတာရတယ်ဟဲ့ ဟုတ်ကလားပြုဟင်ဒီလိုမှသိတယ်ခံပါရဲ့ဒီလိုပြောင်းမယ်ဒီလိုနိုင်အောင်ဒီလိုပြောင်းမယ်သူဒီလိုသိကြတာတင်လေဒါပထမဆုံးသောတမာသိတိဒါအမှန်အမြင်မှန်ခေါ်တာတူအတိမှန်လားအမြင်မှန်လားအဲ့တော့တမာသိတိမဟုတ်လားအဲ့ဒီရဲ့အတိလေးရဲ့နောက်ကတည်တယ်ဟုတ်ကြောင်းမနာမနေကြိုးစားလို့ဟိုဘုရားပြကြတော့တို့ပါတော့ဟဲ့တကယ်ကိုတမာသိတိအမြင်ကိုအပြည့်ရသွားတာတင်တယ် ဟင်ဒီတဲ့နေရာတင်လေဟင်ပြီးတော့ယူယူနာမရှိတဲ့နေရာကိုအကုန်မြင်သွားတာတင်လေဗျာဒါဒီဒီဒီဟိုဒီလိုကိုရအောင်မဲနာရအောင်မဲတွေးရအောင်မဲဒါရတာတင်လေအဲ့တော့ဒီလိုအတူအနာအပရိဟလွတ်တာဆိုရင်ဒီလိုကာမကိုတုံ့လို့ရေးဒီလိုပတုပိတာသွားရေးပထမဆုံးသရဏကာမတင်လေဟဲ့သရဏပတုပိတာရင်လောရတာတင်လေဟင်ဟိုမိသားစုနဲ့ဟိုလင်းနဲ့မယားနဲ့ကာမဒီရင်းကဟိုရုပ် ခွာပြီးတော့ရဟန်းကိုပြန်သွားတာဒါတရဏပပိစိတမဟုတ်ဘူးလားဝိဇာပပိစိတတော့ကာမအာယုံကအာယုံတွေကနေမိမိစိတ်ထွက်သွားမှဝိဇာပပိစိတဖြစ်မှာပေါ့ဟုတ်ကလားအဲ့တော့တရဏပပိစိတဒီလိုပထမကျင့်ရမှာတင်နေဒီလိုကျင့်တာကဝိဇာပပိစိတဆိုတဲ့ကာမအာယုံတွေကမိမိစိတ်ကလေးအကျွတ်လို့ထွက်အဲ့ပပိစိတဖြစ်မှာတင်နေအဲ့တော့ဒီဟောဝိနဲ့ခမှာကဒီလိုလုံးရောက်မယ်ဆိုတာအတိအကျရောဒါလည်းသမာဓိတိတင်နေဒါအမှန်မှန်သိမဟုတ်လား ဟုတ်ကလားသူဒါပထမဆုံးသိတယ်ဟုတ်ကလားပထမဆုံးသိဟင်ဒါကတော့တဘောပါနေဟိလမ်းခွဲတယ်လမ်းခွဲသိတယ်ကာမလမ်းနဲ့ဓမ္မလမ်းလမ်းခွဲလမ်းသုံးလားအသိတယ်ဟိဒါလမ်းခွဲပထမဆုံးတော့သမာဓိအသိဟုတ်ပြီဒါဝိဒနာမကင်ကိုပထမဆုံးထားရတာတယ်ဒါပြီးမှတော်တော်ကြီးဟိုတိလသမာဓိထူတော်မှာနော်ဒါဝိဒနာမကင်ကိုဒီကနာတင်မှာရှင်းလုံးကဟုတ်တာမဟုတ်လားဗျာ သဘောပေါက်လားဟင်သဘောပေါက်နော်ဟင်အလောင်းတော်လုပ်ပုံနေတို့တာဟင်ကိုယ်သာရဲ့ဟုတ်အလောင်းတော်လုပ်ပုံပြောတာဗျခင်ဗျားတို့ကမဟုတ်ခင်ဗျားသိနေလားဟင်ဟုတ်ဗျာခင်ဗျားသူ့တော်ရဲ့ခင်ဗျားမှာပြီအလောင်းတော်လုပ်ပုံပြောတာဟင်အဲ့ဒီအရေးဒီတို့ဟိုအတူတူကြတော့တက်ဆက်တယ်ခင်ဗျာအကျိုးလို့ သရဏပတိတာလုပ်ပြီးတယ်ဟုတ်ကြအဲ့မှာဟိုရောက်တော့ဟိုဂတိကဗမာကြီးကနေတော့သင်္ကန်းလုပ်တယ်ထင်တယ်အဲ့ဂတိကဗမာကြီးကဟိုသူ့ဘာတော့ကကတ္တပဘုရားရှင်လက်တဲ့တုန်းကဟိုဘုရားကျောင်းတကာကြီးလေနာတပင်လိုပုဂ္ဂိုလ်လေအဲ့တုန်းကသူကဟိုသတိပါလာဆိုတဲ့ပုံနာလူလင်ဖြစ်ကြတာမဟုတ်လားသူတို့မိတ်ဆွေလေဒီဟိုလောင်းတော်နဲ့လေဒီဂတိကဗမာအဲ့တုန်းကဟိုဟိုတို့ပါဟုတ်ကတ္တပဘုရားရှင်ရဲ့ကျောင်းတကာလေ ဟုတ်ကလားသူကဒီမှာဖြစ်နေတော့သူကနေပြီးဒီကြာတင်ကလာလို့လားတင်နေအဲ့ခါကျရာဖြစ်ပြီးတင်နေလောက်ခွလိုက်ပြီးတင်နေနန်းတော်ကြီးနဲ့ခွလိုက်တာတင်နေဟုတ်ကလားနန်းတော်ဟိုသားနဲ့ဟိုသူနန်းတော်ဟိုလူလောက်ကြီးဟိုသားကိုလဲလိုက်ပြီးတင်နေပြီးတော့နန်းတော်ကြီးနဲ့တော်နဲ့လဲလိုက်ပြီးတင်နေဟုတ်ကလားဥရဝလာရောက်ပါပြီဟုတ်ယူအဲ့ခါကျတော့သူကလမ်းခွဲမဟုတ်ဘူး အရှင်ထဲမှာတည်းကိုခွဲရတော့မယ်ထင်တယ်။အဲဒီမိကျမပြိပဒါထင်တယ်။ဟင်အဲငါခွဲပြီးရင်ဒီလောက်လိုက်ပြီးရင်ဒီအရှင်ကြလဲအရှင်ခွဲရလုံးမယ်လမ်းသုံးလမ်းပေါ်လုံးမယ်။ဟုတ်လား။ဝေလာလို့ရာလာလို့အလယ်လမ်းလို့ဆိုတာလေ။အဲ့ဒါကျတော့အရှင်လမ်းခွဲထင်တယ်။ကိုကကကိုကလမ်းခွဲဒါကအရှင်လမ်းခွဲ။ဟင်သူ့ဘုရားကဘုရားလမ်းခွဲထင်တယ်။ဒါကဒီဘုရားရောက်လာတော့ဘဝထဲမှာအရှင်လမ်းခွဲထပ်ခွဲအောင်မယ်။ အဲ့ဒီမှာတမာဒိဋ္ဌိတစ်ချက်မြင်အောင်မယ်ဟုတ်ကလားအဲ့ဒီတမာဒိဋ္ဌိမြင်ပြီးမှရှိဝင်မှန်တော့မှတယ်ဗျာဤကေနာကြသို့